الذي خلقنا وهدانا الى صراط مستقيم والصلاة والسلام على رسوله النبيين وأمتهم الأجمعين أما بعد فأعوذ بالله من الشيطان الرجيم بسم الله الرحمن الرحيم رب اشرح لي صدري ويسر لي أمري واحلل عقدة من لساني يفقه قولي وقال الله تعالى في القرآن المجيد صراط الله الذي له ما في السماوات وما في الأرض ألا إلى الله تسير الأمور صدق الله العظيم السلام عليكم ورحمة الله وبركاته وعليكم السلام ورحمة الله وبركاته لذا أتى بجميع ما ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကတင်ပြခဲ့တယ်လို့ပဲတမန်တော်မြတ်မုဟမ္မဒ်ရင်းပြမှုနဲ့ပြည့်စုံသူကိုယ်တိုင်ဘဝအတွေ့အကြုံရကြံစီစိတ်ကူးတွဲခေါ်မှုအရာပြီးတော့အရပ်အမျိုးသားတစ်ခုဖြစ်တဲ့ရှုထောင့်အရာမိမိဘဝကိုဘယ်ပုံစံတည်ဆောက်ရမလဲဆိုတာကိုမသိခဲ့ပါဘူးဒီအချိန်မှာရှိနေတဲ့ တန်တော်မြတ်ကိုတကမ္ဘာလုံးကနေဩချရလောက်တဲ့ဂုံပြုရလောက်တဲ့အရှင်းတန်းကိုဂေဒင်းကပို့ဆောင်ခဲ့တာလေဒါနဲ့ပတ်သက်ပြီးတော့ဆူရတ်ရှူရာတိုင်မင်းနော်တဲ့ကန္ဒကန္ဒစဉ်52အာယတ်52မှာပဲပေါ်ပြထားရှိပါတယ်ဒီဒီပတ်တွေကကျွန်တော် ဒီအာယတ်ရဲ့အစာပိုင်းတွေကိုကြောပြခဲ့ပြီးပါပြီဝကဒါလီကအောဟိုင်နာအီလိုက်ကရူဟမ်မင်အမရီနာမာကွန်တတဒရီမလ်ကီတာဘ်ဝလ်အီမန်အဲ့ဒီတော့မှာဆက်ပြီးတော့ ولكن جعلناه نورا نهدي به من نشاء من عبادنا ဆိုတော့လက်ရှိကမိတ်ထား ငါအရှင်ကားတဲ့ရူးလို့ခေါ်ဆိုအပ်တဲ့ကုရ်အာန်ကိုတဲ့အလင်းရောင်အဖြစ်စီမံပြီးလူဘဝလမ်းစဉ်ဘက်ကိုတွန်ပြခဲ့တယ်ဒီလမ်းတို့ကငါအရှင်ရဲ့ဩလာခံအဖြစ်မိမိတို့ကိုယ်ကိုပြတ်ထန်းလိုက်တဲ့လူတွေအတွက်အတီဖြစ်သွားတယ်တဲ့တနည်းအားဖြင့်ပြောရရင် ငါအရှင်းဩတာခံတွေထဲကငါအရှင်းပြဋ္ဌာန်းထားတဲ့ဥပဒေနဲ့ညီညွတ်သွားတဲ့သူတွေကိုအဲ့ဒီအလေးရောင်အဖြစ်ဘဝလမ်းကြောင်းကိုညွန်ပြလိုက်တယ်လို့ဒီနေရာမှာကျွန်တော်တို့ကုရ်အာန်ဘာသာပြန်နေမှာများတော့အဖြစ်ဒီရှာအဆိုတဲ့ပုံနဲ့ပတ်သက်ပြီးတော့အလရှင်မြတ်အလိုပူရင်အလရှင်မြတ်အလိုပူရင်လို့ လော်လေးတခုကျွန်တော်တို့ဘာသာပြန်ဆိုကြတယ်တကယ်တော့ကုရ်အာန်ရဲ့ရည်ညွှန်းချက်အရာရှားအားဆိုတာကဒီစัจ java လာကြီးမဖြစ်ပေါ်ခင်ကလေးကပြီးတော့တရှိတွေမဖြစ်ထွန်းကလေးကစတင်ခဲ့တဲ့အလ္လာဟ်ရဲ့စီးရင်ကိုရည်ညွှန်းပါ အင်ရှာအလ္လာအလင်းတဲ့အခါကျရင်ကျွန်တော်ဒီရှားအဆိုတဲ့ဇာကလုံးနဲ့ပတ်သက်ပြီးတော့ကျွန်တော်ကျက်တော့တင်ပြပါဒီနေရာမှာကျွန်တော်လိုရင်းကိုပြောရရင်အညာဘာသာပြန်အရာငါအရှင်အလိုရှိတဲ့လူတွေကိုငါအရှင်ကဒီကုရ်အာန်နဲ့ဒီဝဟီနဲ့ဒီရူးနဲ့ဘဝလမ်းကြောင်းကိုညွှန်ပြတယ်ကုရ်အာန်ကိုအလင်းရောင်ပြုလုပ်ပြီးတော့ ညိုပြတယ်လို့ဘာသာပြန်ကြဆိုတော့ဒီနေရာမှာတကယ်ဆိုလို့ဒီနာကဘယ်သူဟာအလရှင်မြတ်ပြတ်ခံထားတဲ့လမ်းညွန်မှုနဲ့ကိုက်ညီတယ်လေဘယ်သူဟာအလရှင်ပြတ်ခံထားတဲ့လမ်းညွန်မှုနဲ့မကိုက်ညီဘူးလေဆိုတဲ့စံတော်ကိုအလရှင်မြတ်ကဘူလာတယ်ကပြတ်ခံပြီးသားလို့ပြောတယ် ဆိုတော့ကျွန်တော်တို့ကဘာလို့ယူရလဲဆိုရင်အဲ့ဒီအလ္လာဟ်လမ်းညွှန်မှုနဲ့ကိုက်ညီအောင်အလ္လာဟ်လမ်းညွှန်မှုနဲ့ထိုက်တဲ့အောင်လူသားဘက်ကနေစူးစမ်းအထောက်ရအဲ့ဒီလိုစူးစမ်းအထောက်လူတွေအထောက်လိုတဲ့လူတွေအတွက်ကုရ်အာန်ကျမ်းမြတ်ကိုအလ္လာဟ်ကအလင်းရောက်အဖြစ်ပြုလုပ်ပြီးတော့လူသားတွေရဲ့ ဘဝဘယ်လိုတည်ဆောက်ရမလဲဆိုတဲ့လမ်းစဉ်ဘက်ကိုညွှန်ပြတယ်လို့ကုရ်အာန်ကဆိုလိုတာပါဒီအာယတ်ကကျွန်တော်တို့ကုရ်အာန်ကိုမူလို့သုံးပုံထားအတိတ်ကကတော့ကျွန်တော်တို့အလင်းရောင်လင်းရောင်ချီးလို့သိကြရအပိုင်းတုံးတင်ပြတော့ကပြောခဲ့တယ်လို့ပဲကုရ်အာန်ကလူဘဝလမ်းညွှန်ဖြစ်တဲ့အလင်းရောင် နိုးကိုတက်ကိုင်းနဲ့ပဲအမြဲတမ်းတုံ့နှုံအဲ့ဒီနိုးရဲ့အများကြီးကအန်ဝါဒါပေမဲ့ကုရ်အာန်တရားလုံးထဲမှာအန်ဝါဆိုတဲ့သုံးလုံးခုလုံးဝမရှိပါဒါကထူးခြားတဲ့နေရာပါကုရ်အာန်ရဲ့ဒီညွှန်းချက်ကဘာလဲဆိုရင် အလင်းရောင်လိုချင်တဲ့ဘူးတွေအဖို့ကုရ်အာန်တရားမှာတရားနဲ့ရှိတယ်လို့မိမောင်ဖို့ပြတယ်။ဟာအလ္လာဟ်ပြဋ္ဌာန်းထားတဲ့လမ်းညွန်အလင်းဆိုတာကုရ်အာန်မှာကုရ်အာန်ဖြစ်ပြီးအခြားမဟုတ်ပါလို့ပြောတယ်။ဟာဒီကနေ့ကျွန်တော်တို့ကအတွဲကိုအယူဆအားဖြင့်ဝါ ပြဲခြင်းလို့ကွဲပြဲပြီးသွားရင်သူလည်းမှန်တယ်ငါလည်းမှန်တယ်ဆိုပြီးတော့အမှန်တရားကိုအစိတ်စိတ်အပိုင်းပိုင်းလို့ကျွန်တော်တို့ပြောဝင်ယူကြဆိုတော့ကုရ်အာန်ကပြောတယ်အလင်းရောက်ဆိုတာတစ်ခုတည်းပဲအဲ့ဒါကတော့ကုရ်အာန်ရဲ့ဘူးအရာတအူတော်လူဒီအလင်းရောက်ပေါ်မှာရှိရင် အခြားသူတွေကမောင်ထဲရှိရမယ်လို့ဒီမွန်းလာတယ်ပြီးတော့အလေးအောင်ကိုလိုချင်တယ်ဆိုရင်ကုရ်အာန်စီလာပါလို့ကုရ်အာန်ကပြောတယ်ကုရ်အာန်ဟာလူဘဝရဲ့တခုတည်းသောအလင်းရောင်ဖြစ်တယ်လို့တွေးကြော်အဲ့ကုရ်အာန်မှာသုံးထားတဲ့စကားလုံးတိုင်းရဲ့ ထူးခြားချက်တွေကိုကျွန်တော်တို့ရှာကြည့်ယုံမျှနဲ့တည်းကုရ်အာန်ရဲ့ဆိုလိုရင်းအနှစ်သာရနားလည်နိုင်ပါတယ်။အဲ့ဒါဆိုတော့ကတမန်တော်မြတ်မုဟမ္မဒ်ညဉ့်ညမှုနဲ့ပြည်ကုန်သူရဲ့ဂုဏ်တရင်းကြော်သောမှုကုရ်အာန်စကားနဲ့ပြောရရင်မက मेराज इंसानियत လူဖြစ်မှုရဲ့အထူးထိုက်သောရောက်ရှိခြင်းလို့ပြောတယ်။အဲ့ဒါဘုရားရှိပြီးတော့ကောင်းတယ်ကိုတက်တော်ပြောတာမဟုတ်ပါဘူး။နော်ဆိုတော့တကယ်တကယ်မှာဒီမေရာဒီအင်ဆာနီယတ်ဆိုတဲ့စကားလုံးကအော်တူနဲ့တဲမှာကြင်ကြင်ပြက်ပြက်သုံးတယ်။ဒီသုံးလုံးမှုကလည်းစင်စစ်မှာတင်စားပြီးသုံးလုံးတာ။ ချဆိုတော့လူဖြစ်မှုရဲ့အထုပ်ထိုက်ကိုရောက်ရှိခြင်းလို့အတိတ်ပဲရကဘာပေါ်မှာရှိရတဲ့အတိညာကိုစေစားမှုတိုက်ကချီးမွမ်းဂုဏ်ပြုရလောက်တဲ့အဆင့်အတန်းကိုမေရာဒီအင်ဆာနီယတ်ကိုဘုသူလောကမှာသုံးလုံးကြတယ်လို့ကုရ်အာန်ကအဲ့ဒီဥစ္စာကိုမကာမမဟမူဒ်လို့သုံးလုံး ဟဲ့လားဆိုတော့အဲ့ဒီအစင်တန်းကိုတမန်တော်မြတ်ရောက်ရှိသွားအောင်ဘယ်ရင်းကပို့ဆောင်ခဲ့တာလဲဆိုတော့အခုဖတ်သွားတဲ့အာယတ်အရာကုရ်အာန်ရဲ့အလင်းရောင်ကတာတမန်တော်ကိုအဲ့ဒီအထိဆောင်ကျင်းသွားတယ်လို့ပြောတယ် ولكن جعلناه نورا نهدي به من نشاء من عبادنا ဆိုတော့ဒီနေရာမှာကျွန်တော်တို့အထူးတတိပြုဖို့လိုတာကမုဟမ္မဒ်ဆိုတဲ့ပုဂ္ဂိုလ်ဟာမုဟမ္မဒ်ဘင်အဗ်ဒူလာအဗ်ဒူလာတာမုဟမ္မဒ်အဖြစ်နဲ့ကဘာကျော်ခဲ့တာမဟုတ်ဘူးအရဗ်အမျိုးသားရဲ့ယဉ်ကျေးမှုကိုကျင့်သုံးသူတယောက်အနေနဲ့မကာမမဟမူဒ်ကိုရောက်သွားတာမဟုတ်ဘူး محمد الرسول اللہ پھر نے گبا دو گے ماما رے محمد ہا عبداللہ داوا اکیوی میں ایری عبداللہ تاہا رسول اللہ مجھے گئی گبا دو مبھو چنانو لیتی مبھو خلا چنانو یا نلو မ္မဒူရဆူလူလာဆိုတဲ့ရှုတော့ရကျွန်တော်တို့ယုံရတာဟဲ့လားဒီမုဟမ္မဒူရဆူလူလာအနေနဲ့ပဲတမန်တော်များဟာကျွန်တော်တို့ရဲ့ယုံကြည်ချက်မှာအစိတ်ပိုင်းတရားအဖြစ်နဲ့တည်ရှိနေတာ

မျိုးနေတယ်အဲ့ဒီရှုလို့ရတမန်တော်မြတ်ကကဘာတော်ခဲ့တယ်လူဖြစ်မှုမှာအထုထိုက်ရောက်ခဲ့တယ်ကျွန်တော်တို့နှလုံးသားထဲမှာယုံကြည်အပ်မှုအဖြစ်နဲ့ဝင်ရောက်လာခဲ့တယ်အစ္စလာမ်ယုံကြည်ချက်ရဲ့အစိတ်အပိုင်းတရားဖြစ်ခဲ့ဒါအမှန်တရားရည်တည်ပါ ဘယ်မွတ်စလင်ဘာပဲမေးမေးမေးမေးသူတို့ပြောမယ်ဟုတ်တယ်တမန်တော်မြတ်မုဟမ္မဒ်ကရဆူလ်ငါတို့ဇဝါမာလို့ပြောအဲ့မဲ့တကယ်တကယ်သူတို့ရဲ့ရှောက်လာနေတဲ့လမ်းစဉ်တွေအရာအဲ့ဒီမုဟမ္မဒ်ရဆူလ်ဖြစ်တဲ့မုဟမ္မဒ်အပြည့်လေယုံကြည်အတူအဖြစ်နဲ့သူတို့ယုံကြည်ထားတဲ့လူတွေတပုံကြီးဟောမကြသေးခင်ကကျွန်တော် ဘယ်လိုပဲဝါကဘယ်လိုပုံပုံဘူးလို့ဘာလို့ကျွန်တော်မေးတယ်အဲ့ဒီပုံပုံကဒါဆိုအဖြစ်နဲ့ယုံကြည်ဖို့ကျွန်တော်တို့မှာတာဝန်ရှိတာပါအဲ့ဒီလိုမျိုးတော့တာဝန်ရှိပါဒါဆိုရင်ခင်ဗျားကဘယ်ရှုတော့မရတာဒီပုံပုံအတင်းကျွန်တော်တို့ထိုက်နေတာလေဆိုမဟုတ်ဘူးကုရ်အာန်နဲ့ပါတယ်လေတဲ့ဟုတ်ဟုတ်လားပြပါဦးကျွန်တော်တို့ ရာမှာနှံ့ဆက်ကျွမ်းကျင်တဲ့ပုံပုံဝေးဆိုတဲ့အားရကျွန်တော်လာပြကျွန်တော်ပြောတယ်အဲ့ဒီထဲမှာခဏခဏပြောတဲ့ပုံပုံရဲ့နာမည်မတွေ့ပါလားအဲ့ဒါလူကြီးများစဉ်းစားကြည့်ကုရ်အာန်ကပညာရှင်တွေကိုမယုံခိုင်းရင်လေကျွန်တော်တို့တွေဒုက္ခတွေအများကြီးတွေ့အဲ့ဒါဒီနေ့ပညာရှင်တွေကကျွန်တော်တို့ကိုပြောနေတယ်ခင်ဗျားတို့ဝေလူ မယ်တိုးတင်ပြီးတော့ကာကွယ်မှာအဲ့ဒါဘယ်လိုပြောတာအဲ့ဒီမှာပုဂ္ဂလဒိဋ္ဌာဘယ်လိုပဲပါတဲ့နာမည်မပါဘူးဒါကြောင့်ကျွန်တော်တို့ရဲ့နှလုံးသားထဲမှာမုဟမ္မဒ်ဟာအဗ္ဒုလ္လာသားဖြစ်လို့ယုံတာမဟုတ်ပဲမုဟမ္မဒ်ဒီအဗ္ဒုလ္လာသားဖြစ်တဲ့အဖြစ်ရဆူလ္လာဖြစ်လို့ကျွန်တော်တို့ယုံရတယ် တမန်တော်မြတ်ကိုမယုံကြည်တဲ့လူကကျမ်းမြတ်ကိုယ်တော်ကိုဘယ်လိုနည်းနဲ့မှယုံကြည်လို့မရဘူး။ဘာကြောင့်လဲဆိုအဲ့ဒီကျမ်းတဲ့ကျမ်းလုံးကတော့တမန်တော်မြတ်ရဲ့နှုတ်ရှာကကျွန်တော်ကျွန်တော်တို့ကြားရတာ 52မှာဒီနေရာမှာကျွန်တော်တို့ဂရိထားရမယ်အချက်ကလေးတစ်ချက်ကျွန်တော်တင်ပြဘာလဲဆိုတော့တမန်တော်မြတ်ညွန်ပြတဲ့လမ်းစဉ်နဲ့ပတ်သက်ပြီးတော့ဝအင်နကလတာဘီအီလာဆွေရောတွင်မုစတကီမ်တွင်မှာစေဖြစ်သွားတာအီလာကြောင့်အီလာကိုဖြုတ်လိုက်ဆွေရောတွင်မုစတကီမ်ပေးတဲ့ခါအဲ့ဒီဥစ္စာကနာမဝိသေသနာပေါ့စုအာရဘီဂရာအယ မတိကျတဲ့ပုံစံနဲ့ပွက်ကြည့်ထားမတိကျတာလို့ခေါ် espontáneo လို့ခေါ်တယ်နာကေရာလို့ခေါ်အဲ့အင်္ဂလိပ်မှာအဘုတ်လို့ပြောတယ်အင်းနဲ့ပြောတယ်ဒဘုတ်လို့ပြောတာမဟုတ်ဘူး the h e နဲ့ပြောတာမဟုတ်ဘူး ဆိုတော့တမန်တော်မပြတဲ့လမ်းကမတိကျမရေရာတဲ့လမ်းစဉ်ဆိုတဲ့အနတ်တဘောတစ်ခုဒီမှာပေါ်နေတောင်းပြီးဒါကတကယ်အရှိတရားလားမဟုတ်ပါဘူး။ဘာလဲဆိုတော့စာပေတရားမှာဂရာနီးစနစ်ကျနာမှုကအင်မတန်အရေးကြီးတာ။အဲ့ဒါကုရ်အာန်ဟာစာပေတွေထဲမှာစာပေအမြောက်ဆုံးကျမ်း မွတ်စလင်မဟုတ်တဲ့လူတွေကအစချီးကျူးရတယ်အဲ့တော့ဒီနေရာမှာကျွန်တော်တို့မြန်မာစကားမှာပြောလေပေါ်တာရှိတယ်လို့တတမတသမတတဲ့ဒဒမတသမတအကယ်၍များဒဒရမတရင်ကျွန်တော်တို့ဒီနေရာမှာခြံပတ်လေဘောတရားရကဒရတတဲ့လူကပြောမယ်လာဆွေတော်တင်မုစတကီဟဲ့မင်းဥစားဆွေတော်တင်မုစတကီကမတိကြရဲဥစား ကမာတော့ပြခဲ့တယ်လားမသိကြဘူးလားပေးလိုက်ဒါရမတတ်တော့ဘယ်ပြေးလို့ပြရမှာမသိဘူးဖြစ်အဲ့တော့ဒါရမတသမတဒါရမတသမတဒါရတမယ်ဆိုရင်တော့ကျွန်တော်တို့ဒီကိစ္စကိုဖြေရှင်းလို့ရတယ်နံပါတ်1ဒီနေရာကိုကျွန်တော်တို့ဒီနေရာမှာနေအဆုံးတက်ပြီးတော့ရှင်းမဆက်ရင် ဒါမှမဟုတ်ကုရ်အာန်ချမ်းမြတ်ရဲ့တခြားအာယတ်တစ်ခုခုနဲ့ချိတ်ဆက်ပြီးတော့မကြည့်ခဲ့ဘူး။ဘာဖြစ်သွားမလဲဆိုတမန်တော်ဟာမတိကျမလီယာတဲ့လမ်းလင်တရားစီညွန်ပြတယ်လို့ဆွဆွဲရရောက်ပေါ့။အဲ့တော့ဘာလို့ရမလဲဆိုဒီအာယတ်ကိုချမ်းမြတ်ကုရ်အာန်ရဲ့တခြားအာယတ်အာယတ်နဲ့ကျွန်တော်တို့ကချိတ်ဆက်ကြည့်ဖို့လိုလား။အဲ့ဒါအလ်ကုရ်အာန် يفسر بعض အထိုးအစိတ်ပိုင်းသည်အထိုးအစိတ်ပိုင်းရှင်းလင်းချက်ဖြစ်သည်ကုရ်အာန်သည်မိမိ၏အစိတ်ပိုင်းအထိုးဖြင့်အထိုးကိုရှင်းလင်းပေးသည်အရဘီဆိုလို့ရှိအဲ့အဲ့တော့ကျွန်တော်တို့ကဘာလုပ်ရမလဲဆိုဆူရာ၄၀နဲ့အာယတ်အာယတ်၅၀မှာရပ်မနေပဲနဲ့အာယတ်53ကိုကျွန်တော်တို့ဆက်ဆက်ပြီးကျွန်တော်တို့ကြည့်ရအောင်ဟာ အဲ့ဒီလိုကြည့်ဖို့ကျွန်တော်တို့ကလိုအပ်တာနော်လက်ပတ်နဲ့တိကျရေရတဲ့အချက်အချက်ကိုပြသဖို့မတိကျနာသုံးလုံးလိုက်အာဘီဒရာဖွဲ့ထုံးမရတိကျနဲ့တိကျတဲ့ပုံစံနဲ့ပြန်လဲပေါ်ပြဖို့တာဝန်ရှိတာဟာဒါကိုအလားရှင်မြတ်ကိုယ်တော်တိုင်ကကုရ်အာန်ပို့ချမှုအစီအစဉ်ထဲမှာထည့်ဝင်ထားတယ်ဟာအရ်ရဟ်မာန် ကုရ်အာန်လာမန်နေတဲ့အရှင်ကကုရ်အာန်ကိုသင်ကြားပို့ချပေးတယ်အခုလေးပဲကျွန်တော်နဲ့ကျောင်းနေပဲမိတ်ဆွေတယောက်တွေ့တငယ်ချင်းပေါ့ဘတ်တော့မင်းမဆရာမရှိတာရှိတာပေါ့ငါကဆရာနှစ်ပိုင်းပွက်တာဘယ်လိုပွက်တာအဲ့တော့အာဘီစာသင်ပေးတဲ့ဆရာကြီးရှိတယ်ပေါ့အဲ့ဒါ Arabic ကရာတက်ပြီးရဆရာအဲ့ဒီဆရာကြီးကတော့အကုန်လုံးလူတွေကြီးပဲလေဒါပေမဲ့ကုရ်အာန်တင်ပေးတာတော့လူမဟုတ်ဘူးလို့ကဒါဟုတ်ဘူးအလ္လာဟ်တင်ပေးအမေကလည်းပုဂ္ဂိုလ်ကဘုံအဲ့ဒီဘယ်အရ်ရဟ်မန်အလ္လာဟ်မကုရ်အာန်အလ္လာဟ်ကတော့ရာမန်မီတဲ့အချိန်ကကုရ်အာန်ကိုသင်ကြားပေးတယ်လို့ပြောတော်တော်ပါမှာဟာအဲ့တော့ ပိဒါရအဖက်ကတော့ကျွန်တော်လက်ဆရာတွေရှိမှာအများကြီးစိတ်ကူးပေးရတာကျွန်တော်ဆရာအကုန်လုံးလို့လို့ကမူလာတွေကြီးပဲအဲကျွန်တော်ဆရာကျွန်တော်ရှိမှကျွန်တော်တကယ်ရအဲဆိုတော့ကျွန်တော်အထက်မှာပြောခဲ့တယ်လို့မတိကျတာကိုပုံပြီးမှ တင့်ကြံတာတုံးတဲ့နေစနစ်ကိုအလရှင်မြတ်ကဘာကြောင့်တုံးရတယ်လဲဆိုတော့ကုရ်အာန်ကိုလေ့လာဖို့တခုရဲ့အာယုံကို ဒီတော့တမန်တော်မြတ်ညွန်ပြနေတဲ့လမ်းစဉ်ဟာအလ္လာဟ်ပိုင်တဲ့လမ်းစဉ်လို့ပြောဒါကြောင့်အာယတ်52မှာမတိကျတဲ့ပုံစံနဲ့ပေါ်ပြထားတဲ့လမ်းစဉ်အဲ့ဒီလမ်းစဉ်ဟာတိကျရေရာတတ်အသေချာတဲ့လမ်းစဉ်အသွင်ကျွန်တော်တို့ပို့ပေါ်လာဒီနေရာမှာကျွန်တော်တို့အဘိဓရာလေးလာဘူးကြီးအဲ့တော့မှတ်သားစရာလေးကျွန်တော်တို့တခုရှိအဘိဓရာ ဖွဲ့ထုံးပေါ့နော်ကျွန်တော်တို့အလ်မုန်နာဟ်အဲ့ဒီအလ်မုန်နာဒါရဖွဲ့ထုံးပါလာရပါ ismu tarif လို့ခေါ်တဲ့သင်္ကြန်နာအမျိုးအစားပေါင်းခုနှစ်မျိုးရှိအဲ့ဒီအထဲမှာမူဒေါ်လို့ခေါ်တဲ့အပိုင်ခံပုတ်လည်းပါဝင်တယ်အဲ့ဆိုလိုတာ ဆိုတော့ဒီအာယတ်မှာဆရာပွင့်လာလို့သုံးပုံထားအလ္လာဟ်ကပိုင်ရှင်တော့မူတော်အီလိုက်ဆရာကအပိုင်ခံဖို့မူတော်ဆရာပွင့်လာဆိုရင်အလ္လာဟ်ဤလမ်းတည်လို့ဆိုလို့အာဘီနဲ့မြန်မာမှာဒရာပွဲထုံးကဒီနေရာမှာကြောင်းပြဖြစ်မြန်မာ ခံပြအပ်ဒီမှာအပိုင်ခံပြမှာပိုင်ရှင်ပြဒါကြောင့်အပိုင်ခံဖြစ်တဲ့ဆူရာကိုအရင်ပြတယ်ပြီးတော့ပိုင်ရှင်ဖြစ်တဲ့အလာအနောက်ကဗမာလို့ပြုတော့အနောက်ကပြန်ရအလာဤလမ်းစဉ်ရှင်းနေတာပဲစာအုပ်တောင်းရှိတယ်ပိုင်ရှင်မဲ့နေတယ်မတိကြဘူးဘဒုစာအုပ်လေကျွန်တော်စာအုပ်ပါလို့ပြောတိကြပါကျွန်တော်သူများတွေကိုအုံမချဘူး ဒါပေမဲ့ကျွန်တော်ကြုံကြိုက်လို့ပြောပြကျွန်တော်ပြောပြမယ်လူတယောက်ဟာမိမိကိုယ်ကိုဘာသာရေးခေါင်းဆောင်လို့ခံယူလိုက်အဲ့ဒီလူဟာအဲ့ဒီဘာသာရေးနဲ့ပတ်သက်ပြီးကျွမ်းကျွမ်းကျင်တက်ပါရကျွန်တော်တို့ကြားထဲမှာမော်လီဆတ်တယောက်ရှိတခါကကျွန်တော်နဲ့လာပြီးဆွေးနွေးကျွန်တော်ဆွေးနွေးရတယ် ဝါတရှမူဘီဟဘလီလာဟီဂျမီအန်ဆိုတဲ့အာယတ်ကိုကျွန်တော်ဖတ်တာကိုပြောတယ်ဟာတဲ့ဒီမှာပြောထားတာဟဘလုလာတဲ့ဟဘလုလာတဲ့ဟဘလုမာရဲ့အလစ်ဖလာမပါဘူးလေဒါကြောင့်မို့ကတော့မတိကျနိုင်ဟေးအဲ့ဒီကောင်မော်ဒူဖတ်လို့မော်ဒူတောင်းရှင်းလာဟေးအဲ့ဒါမတိကျတာဟုတ်အဲ့ဒါဆိုမင်းနဲ့ငါဆက်ဆွေးနွေးလို့မဖြစ်တော့ဘူးစိတ်မကောင်းဘူးလို့မင်းပထမအင်မိုဆရဖ်နဲ့အင်မိုနာကိုပွန်လေးလာဒီမှာမင်းငါရှိတာ ဆိုတော့အဲ့ဒီလိုမျိုးကျွန်တော်ကဘယ်နေရာမှာမှမဖြစ်စေဘူးအဲ့ဒါအချအဲ့တော့ကျွန်တော်တို့အာယတ်ငါးနဲ့မှာဆွေရာတုမုစတကင်အဲ့ဒီဆွေရာတုမုစတကင်ကနာမဝိသေဒနာပုတ်စုဖြစ်နေနာမဝိသေဒနာပုတ်စုမှာတိကျခြင်းရင်ပုတ်စုဇဂလုံးနှလုံးနှလုံးအလ if လမ်တို့ရတယ်အဆွေရာတုမုစတကင်ဆိုမှာတိကျတယ် ابو سنو تم مستقیم سنو متیجا اری متیجا رہو تکھا تھا پیو ہے سنو تی لا رو پیو ہے تیجا ہوا اچھا پا پیو گے رہے سنو تم مستقیم ہاں اللہ یہ لا رو پیو دا جاؤ تمہاں میں نم جا رہا اللہ یہ لا سے پیو کہ کہوں بھی اری متیجا رہے سنو تم مستقیم کو سورہ فریاد فاتحہ سے خوالا ہے اہدن السراط المستقیم نے ဟောတိကျတဲ့လမ်းတွေဖြစ်သွားအဲ့ဒီအစရာတ်မုစတကင်ကတိကျတဲ့ပုံစံနဲ့နာမဘုဒ္ဓတနာပွဲထားကဲလူချင်းမင်းတို့ပဲဆုံးပြအာဂိဒရာမတ်ပဲကိုရာဝယ်လို့ဒီနေ့နားလဲမှာလေဘယ်လိုနည်းနဲ့နားလဲမှာအဲ့ဒါဒီတော့ဒီနေရာမှာကျွန်တော်တို့အလ္လာဟ်ဒီလဟူမာဖီဆမာဝါဒီဝမာဖီလ်အာရ်လို့ဘာလို့ပြောရတာလဲအလ္လာဟ်ကလို့ပြောလိုက်ပြီးမပေါ်ဘူးလား ပြီးသွားရဲ့ပါနဲ့အလားထပ်ပြောတယ်အဲ့ဒီအလားတခြားလူမဟုတ်ဘူးတဲ့စัจ java လာနဲ့ကဘာဂျုံပြီးတော့အဲ့ဒီမှာရှိရှိတဲ့မြတ်အလုံးပိုင်တဲ့အလားတဲ့ဟာအဲ့ဒီပိုင်ဆိုင်မှုဘာနဲ့ပြလဲဆိုလာနဲ့ပြအဲ့ဒီလာကစင်စစ်မှာလိလစ်လာလို့ကျွန်တော်တို့ကုရ်အာန်ထဲမှာအများကြီးတွေ့ရတယ်အဲ့ဒါအလ္လာဟီလာဟူဒါနာနဲ့ဆိုနောက်ဆက်နဲ့တွေ့တော့လာပြောပါတယ် ဟောပိုင်ရှင်ထပ်ပြတယ်စัจ java လားအလုံးစုံစိုးပိုင်တဲ့အလရဲ့လမ်းစဉ်ပါတဲ့အလကြွားတာလားမဟုတ်ပါဒီနေရာမှာအမတန်မှဟာလားအနိတာရပြေဝတယ်ဆိုလိုရင်းတရက်ကိုကျွန်တော်တို့တွေ့ရတယ်နံပါတ်1လူဘဝလမ်းစဉ်ဘဝတိဆောက်မှုစီးနှင်းကိုပြတ်ထမ်းဖို့အတွက်တဲ့အလက စီစီကံတဲ့တတ်မှတ်လိုက်ဟာလားအဲ့ဒီကျွန်တော်တို့အခြေခံပိုင်ဆိုင်မှုမရှိဘဲနဲ့ဘဝလမ်းစဉ်ကိုတိဆောက်လို့မရဘူးလို့ပြောနော်ကျွန်တော်တို့စဉ်းစားကြည့်လိုက်ကျွန်တော်တို့ဘာပိုင်တယ်လဲလို့စဉ်းစားကြည့်လိုက်အလားတော့ပြောတယ်စัจ java အလုံးစုံနဲ့ရှိရှိတမရအားလုံးပိုင်လို့သူ့ရဲ့လမ်းစဉ်ကိုလိုက်ခိုင်းတာလေဟာလားသူဟာဒါနဲ့ပိုင်လို့လူဘဝအတွက်လမ်းစဉ်ကိုပြတ်ထန်းတာလေ ကျွန်တော်တို့ဘာပိုင်ကိုယ်တက်တော့ကိုယ်မပိုင်ကိုယ်တက်ကိုယ်ပိုင်ရင်အသက်တစ်ထောင်လဲနေမှာတက်တက်လုံးတော့မသိတော့ဟုတ်လားအဝေးကြီးတဲ့ဟာတွေမပြောနဲ့ဒီနေ့ကျွန်တော်တို့ပိုင်ဆိုင်ထားတယ်ဆိုတာအလရဲ့အမှန်နဲ့အနာမှုဟုတ်လားအလရဲ့အမှန်နဲ့အနာမှုကျွန်တော်တို့အလချင်းမြင်ထားတာအဲ့ဒီလိုဘာမှမပိုင်တဲ့လူသားကဘယ်လိုမျိုး မင်းဘဝအတွက်စီမင်းရေးဆွဲပါလိမ့်မယ်ဒါကလူဖြစ်ချင်းရဲ့ပြရုပ်ကိုကျွန်တော်ပြောပြနေတာဟဲ့လားလူရဲ့အတွေးခေါ်လူအမှုကကောင်းတယ်လို့လက်ခံထားတဲ့အရာတွေကိုဒီနေ့လူတွေကအမြဲတမ်းကောင်းဖို့လိုလားကြ ဒါပေမဲ့မရအောင်ဟာလားဘာကြောင့်လဲသူခင်ဗျာရှာသူ့တက်တော့သူမပိုက်အစောလုံးကျွန်တော်ပြောပြမယ်လူသားရဲ့ပိုင်ဆိုင်မှုတွေမှာမရှိတဲ့အရာတစ်ခုကိုကျွန်တော်ပြအဲ့ဒါဘယ်သူမှဖန်တီးလို့မရတဲ့အရာအဲ့ဒါပါလေဆိုကျွန်တော်တို့ရဲ့လှုပ်ဆောင်မှုကဖြစ်ပေါ်လာမဲ့အကျိုးဆက်အဲ့ဒါကိုကျွန်တော်တို့မပိုက်ဘူး ကျွန်တော်တို့ပိုင်ရင်ကျွန်တော်တို့ပါအရက်တော့ပဲလေအရက်တော့ပြီးတော့အရက်နာမကြောက်အောင်ကျွန်တော်တို့ကစောစစ်တိတိရရတတ်ဖို့လုပ်တာဟဲ့ဆိုတော့နံပါတ်1လူသားဘာသာအခြေခံလူစင်းနေလူဘဝလမ်းတွေကိုပြတ်ထားမဲ့သူဟာတဲ့စัจ java ဝါဒလုံးဆိုင်ရာနေရာမှာဥပဒေတ ဖြစ်မြဲတဲ့ဘောတဘာဝဓမ္မကိုလည်းပြဋ္ဌာန်းတဲ့လူဖြစ်ရမယ်လို့ဒီအာယကပြဟာလားတဘာဝနိယမကိုဖန်တီးတဲ့လူဖြစ်ရတခါတရံမှာလူသားကဘာဖြစ်တယ်လဲဆိုမိမိရဲ့လူဖြစ်မှုတဘာဝ ကိုကျွန်တော်တို့ဆူရတ်အလ်ဟာဒီတာမနီကန္ဒကာနာဒီလာတခုအာယတ်29မှာပေါ်ပြထားတာကျွန်တော်တို့တွေ့ရကျွန်တော်တို့ကုရ်အာန်လေ့လာရင်လေ့လာနေတယ်ဘာတွေတွေ့လာလဲကုရ်အာန်ကိုမပြည့်စုံဘူးပြောတဲ့လူတွေကတကယ်မိုင်မဲတဲ့လူတွေဆိုတာကျွန်တော်တွေ့လာတယ်ဘာလို့လဲဆိုတော့ကုရ်အာန်ထဲမှာ မရှိတဲ့အဖြေဆိုလို့ဘာမှကိုမရှိတာတကယ်မပြည့်စုံကျွန်တော်တို့ကမပြည့်စုံဟာလို့လေကျွန်တော်တို့တွေ့ထားတယ်ဆိုတာကတကယ်တကယ်ကုရ်အာန်ထဲမှာရှိတဲ့အနှစ်သာရနဲ့နှိုင်းစပ်ခြင်းဘာမှမရှိဘူးမပြောပါတော့တာလေးတွေကျွန်တော်တို့တွေ့ထားကဲကောင်းပြီအခုလူဟာသူ့ရဲ့သဘာဝကိုမေ့ပြီးတော့လူသဘာဝနဲ့ဆက်ကျင်တဲ့စီးမြင်ဖို့ရေးဆွဲ တဲ့ကုရ်အန်လောက်ပြီးဝရဟ်ဘာနီယတာနိဘတဒါူဟာမာကတဘနာဟာအလိုင်ဟင်အလ္လာဘတိဂောအရဒဝါလီလာဖမာရအောဟာဟက်ကရီအာယတ်ဟာငါရှင်ကသူတို့ပေါ်တဲ့ပြတ်ထမ်းမထားပါဘဲနဲ့ရဲ့သူတို့ဖတ်တာသူတို့အလားနှမျိုးမှုရအောင်ဆိုပြီးတော့တဲ့ဖုန်းကြီးရဟန်းကြီးစနစ်ကိုတီထွင်ကြတယ်ဟဲ့လားဒီနောက်မှာတဲ့ အဲ့ဒီဆက်မြမှာပါဝင်တဲ့ဝတရားတွေကိုလေဖမာရအဝဟက်ကရီအာယတိဟာသူတို့ကိုယ်တိုင်မဆောင်သေးနိုင်ဘူးပြော။ဘာကြောင့်လဲဆိုအဲ့ဒီဘုန်းကြီးရဟန်းကြီးစနစ်ကသူ့တဘာဝနဲ့ဆန့်ကျင်နေလို့ဒါကမိမောင်းကူပြ။ဟာဒီနေရာမှာအလဘုန်းကြီးတွေကိုမကောင်းပြောတာမဟုတ်ဘူးနော်။တော့ကြပြောအောင်။ဟာပြောတယ်မွတ်စလင်တွေပြောတယ်လေဟိုအစ္စရာဟင်တာဟိုမှာတဲ့ရုပ်တုတွေရိုက်ထိုးတယ်အဘုံတို့ပဲ။ ပြီးတော့ကုရ်အာန်အာယတ်တွေတက်ပြီးညာဟာအဲ့ဒီကုရ်အာန်ကပဲတာတာသူများယုံကြည်ချက်ကိုမစော်ကားနဲ့ပြီးတော့အဲ့ဒီကုရ်အာန်ကပဲပြတယ်ဟဲ့သူ့နဗီယာယုံသူကြီးရိုက်ထုတ်တယ်ဘလို့ကတိကတနိုင်ငံပေါ့ဟာအင်ရှာအလ္လာဟ်အရင်တည်းကျွန်တော်အဲ့ဒီဥစ္စာကိုရှင်းပြကျွန်တော်လည်းတစ်ခါတလေကြောညာဝင်ဝင်ပြီးခင်ဗျားတို့ကိုလည်းနည်းနည်းနော်ပြီးနေကျွန်တော်လည်းဆွဲဆောင်တာအဲ့တိကျတဲ့ဆန္ဒတွေ လူဟာသိကျင်တဲ့ဆန္ဒရှိလာတော့မှတကယ်သိတာအဲ့ဒီသိကျင်တဲ့ဆန္ဒကိုမွေးထားမယ်နှလုံးသားထဲအဲ့တော့ဘာဖြစ်သွားလဲဒီအားရဲ့ပတ်ကြည့်လိုက်သူတို့ရဲ့ရည်ရွယ်ချက်ကရစ်ဒွာနုလာတဲ့ရစ်ဒွာနုလာအလ္လာရှင်ရဲ့နှင်းညွတ်မှုကိုရရှိဖို့ရည်ရွယ်တာတဲ့ရည်ရွယ်ပြီးတော့သူတို့ကဘုန်းကြီးရဟန်းကြီးစနစ်ရာဘာန်ကိုသူတို့ ပြတ်ထမ်းတာပါဟာလားဒါပေမဲ့လို့အဲ့ဒီလုံရက်ကဘာဖြစ်သွားလဲဆိုလူတဘာဝနဲ့ဆန့်ကျင်တဲ့လုံရက်ဖြစ်သွားတယ်ရည်ရွယ်တာကအလနှင်းမျိုးမူလက်တွေ့လုပ်လိုက်တာကတဘာဝနဲ့ဆန့်ကျင်ပဲအဲ့လူဟာအလ္လာဟ်ကပြတ်ထန်းထားတာမဟုတ်ဘူးဘယ်စင်းမျိုးမှကြာရှည်မဆောင်စည်းနိုင်ဘူး မယုံရင်စမ်းကြည့်တာဟာလားကျွန်တော်ဒီထက်တော့ပိုပြောတယ်ဒါပေမဲ့ကျွန်တော်နည်းနည်းလေးအချိန်တတ်ထားတယ်မပြောရလို့မဟုတ်ဘူးနော်ကျွန်တော်ရှာဖို့ဒီမှာကြည့်အလတ်ရှိဝကဖလုပ်ထားကျွန်တော်အသက်ကိုအလတ်ပေးထားဟာပြောရတယ်ပြောတယ်ပြောမှာအင်ရှာအလ္လာဟ်ဝမာတာဖီကီအလ္လာဘီနာ အဲ့ဒါလူဟာအလကပြတ်ထန်းထားတာမဟုတ်တဲ့ဒီတိစီကံကိုမြတ်ကြာရှည်ဆောင်ထိန်နိုင်မှာမဟုတ်ဘူးတဲ့ဆောင်ထိန်နိုင်ခဲ့ရင်တော့လူတချို့တော့ပဲဖြစ်လိုက်မယ်ကုရ်အာန်ကပြဒါမှမဟုတ်တဲ့လူဒါနတရားတော့ပဲဖြစ်မှာလေလူဒါနတရားလုံးတော့မဖြစ်နိုင်ဘူးလူချင်းမင်းတို့စဉ်းစားကြည့်လိုက်ဒီနေ့ကျွန်တော်တို့ပြတ်ထန်းထားတဲ့စီးမင်းတွေလူဒါနတရားတော့ဖြစ်နေတယ် တောင်းမှုကြီးအများကြီးပဲညာရှိတဲ့လူပေါ်စားပါဆိုတော့လူကြီးမင်းများခင်ဗျာခါတလေတဲ့မှာဖြစ်လဲဆိုတော့လူကသူကိုယ်တိုင်ပြတ်ထားတဲ့စီးမြင်ကိုသူ့ဘဝမှာအလွယ်သုံးပါးသလုံးမှာသူမလိုက်နိုင်နိုင်ဟာလူကြီးမင်းတို့ကျွန်တော်နည်းနည်းလေးအရင်ပြမယ်ဗျာ ပြောချင်တာပြောချင်နေတာရေထဲမှာတက်ကလိဖြစ်တယ်ကျွန်တော်နည်းနည်းလေးပြအရွယ်ကောင်းဖို့ကစီးပွားရေးကောင်းဖို့ကဘလို့မပလီထဲမှာလားဗရီမကင်အဖိုးပြစ်ပြီးတော့အသက်ကြီးွားပြီဆိုမှဗရီကင်ပလီထဲလားအဲ့ဒါဘလို့တက်ထားနဲ့စီမင်းလဲစဉ်းစားကြည့်အဲ့အလ္လာဟ်တက်ထားတဲ့စီမင်းမှန်ရင်အရွယ်သုံးပါးစလုံးမှာလိုက်နာနိုင်ရကျွန်တော်ယုံတယ်တခြားသူမယုံဘူး ကျွန်တော်အဖေတွေလည်းရှိတယ်ဟဲ့လားဒီနေ့ပြောကြတယ်ယောက်ျားလေးမိန်းကလေးအကျော်ရောက်မှနမတ်တော်ဝင်ရှိတယ်ကျွန်တော်ကဒီမြို့မှာတော့ပြောနေလူရတော့မွေးပွားလာတဲ့အချိန်ကစပြီးဆွာလာပြတော်ဝင်ရှိဟောအထောက်ထားမပြတ်နိုင်ကြော်ဝင်းလေပင်ကိုဖြတ်ပလိုက်ဟဲ့လားဆိုတော့ ဒီကနေ့ကျွန်တော်တို့လောကမှာအလတ်မျိုးမျိုးကိုရှာဖွေဖို့ဆိုပြီးကျွန်တော်တို့ကျင့်သုံးနေတဲ့ကောင်းမှုတွေအဲ့ဒီဟာတွေဟာကျွန်တော်တို့တကယ်အကျိုးပြုနိုင်ရလားဆိုတော့ကျွန်တော်တို့ကြည့်ရဟုတ်လားကျွန်တော်တို့ဟာကျွန်တော်တို့ဘက်ကကျွန်တော်တို့စီးမြင်နေရေးဆွဲပြီးတော့မဆောင်ထိန်နိုင်ဘူးမဆောင်ထိန်နိုင်ရင်နေရာအမျိုးမျိုးနဲ့ကျွန်တော်တို့အဲ့ဒါကိုလှည့်ဟုတ်လားနော်အမျိုးမျိုးလှည့်အဲ့တော့ ကျွန်တော်တို့ရဲ့ဒီဥစ္စာတွေကကျွန်တော်တို့ဘဝကိုတကယ်များအကျိုးပြုနိုင်ရဲ့လားအလရှင်မြတ်ကပြတ်ထားလိုက်တာဟောတကယ်ဟုတ်ရဲ့လားတမန်တော်မြတ်ကျင့်သုံးခဲ့တာဟောတကယ်မှန်ရဲ့လားအဲ့ဒီလာလာလာဆိုတဲ့မိဖို့အမြောက်အများရဲ့အဖြေကိုကုရ်အာန်နဲ့မကြောက်ဘူးကျွန်တော်တို့ရှာဖွေထုတ်လို့ရဟာလား တဘာဝနိယာမဥပရိသဆိုတာတကယ်တော့လူဘဝဆိုင်ရာလမ်းညွှန်မှုတွေညီညွတ်မျှတနေရမယ်လို့အလရှင်မြတ်ကပြောဒါကြောင့်မို့လို့ဆွေရာသူလို့လူနာအတွက်ဘဝလမ်းတွေကိုပြတ်ထမ်းပြီးတာနဲ့ဘယ်ဘက်ကိုလှည့်တာလဲဆိုတော့တဘာဝနိယာမဥပရိပဲလှည့်တာလေအလ္လာဟ်လဟူမာဖစ်ဆမာဝတ်ဝမာဖစ်အော်ဆိုလိုချင်တာတဘာဝနိယာမဥပရိတစင်းရင်းသည် လူသားဘဝတည်ဆောက်ရမယ်စီးမြင့်နဲ့ညီညွတ်မြတ်တာနေရမယ်အဲ့ဒီမှာထားဟာဘာကြောင့်လဲဆိုတော့ကျွန်တော်တို့စဉ်းစားကြည့်လိုက်ကမ္ဘာပေါ်မှာဘဝလမ်းညွှန်မှုဥပဒေနဲ့တဘာဝစီးမြင့်ဆိုတဲ့ ချောင်းနဲ့ရပ်တည်နေရတဲ့ကာလတစ်လျှောက်လုံးရှင်းရဲ့ကြမ်းလမ်းညွန်ဖြစ်တယ်။ကိုရ်အာန်ကျမ်းမြတ်တိုင်ဘဝကိုတိဆောက်နိုင်မှချင်းမြင်ပေးတဲ့နာဘူးပါ။ကျွန်တော်တို့နောက်အပတ်မှာကျွန်တော်တို့မူဖတီဦးဆောင်အောင်နေပြီးတော့ဂျုမာခွန်ဘာနဲ့ဆလာဦးဆောင်ပြီးတော့ဦးဆောင်တော့ဖြစ်တယ်။ဒီနေရာမှာကျွန်တော်အနေနဲ့တိုက်တွန်းလို့တဲ့အချက်တစ်ချက်ရှိတယ်။ဘာလဲဆိုတော့ကျွန်တော်တို့တမန်တော်နေ့ဖြစ်မြောက်ရေးအတွက်ဒီမှာအမှုငွေတွေကောက်ခံနေကြတယ်။ဒီတွေ့လူတိုင်းလူတိုင်း tanai jala wai mo biro jala ba mu jala to no dunia ni tai to mu ab inna allah ya'muru ya'muru bil adli wal ihsan wa ita'i lil qurba wa yanha 'anil fahsha'i wal munkari wal baghi ya'izukum la'allakum tadhakkarun fadhkuruni adhkurkum washkuru li wa la takfurun